အခန်းကြီး25အငယ်1မှ9ထာဝရဘုရားကလည်းဣဒရေလအမျိုးသားတို့သည်ငါအားလက်ဆောင်ပနာကို ဆောင်ခဲ့ရမိအကြောင်းဆင့်ဆိုလော့ကြည်ညိုသောစေတနာစိတ်နှင့်ငါအားလှူသည်မြသောသူတို့၌တင်းသည်အလူကိုခံရမည်ခံရသောအလူဟုမူကားရွှေငွေကြေးဝါပြာသောအထည်မောင်းသောအထည်ညီသောအထည်ပိတ်ချောစိတ်မွေး အနီဆိုးသောတိုးရီတဟာရှတရေအာကာရှတသားလင်းရန်စီပေါ်ဘုမိရှုရာနန္တာပေါင်းမွေးဖို့ဘုရာနန္တာမျိုးမိထွန်းเสียစီရှဟန်ကျောက်ယေပရောဟိတ်တင်တိုင်းနှင့်ယင်ဖွင့်၌စီเสียကြောက်မြတ်ကြီးဟုသော အလူကိုခံရမည်ငါသည်တင်တို့တွင်ကျင်းကိုရာဘုတန်ရှင်းရာဌာနကိုလောက်ကြစီငါပြတ်သမျှသော တဲတော်ပုံတဲတော်တစားပုံနှင့်အညီလုပ်ရမည်အငယ်30မှ16အလျားနှစ်တောင်းထွာ အနံတတောင်းထွာသုတ်တတောင်းထွာရှိသောတစ်တာကိုအာကာရှသားနှင့်လှုပ်၍တစ်တာအတွင်းပြင်ကို ရွှေစင်နှင့်မွမ်းမံရမည်တစ်တာအပေါ်နာပတ်လည်၌ကွတ်သောရွှေတစားကိုလည်းလှုပ်ရမည်ရွှေလေးခွင်းကိုတွန်း၍တစ်တာလေးတောင်း၌ တမျက်နာနှစ်ကွင်းစီတက်ရမည်အာကာရှသားတပိုးကိုလှုပ်၍ရွှေနှင့်မွမ်းမံပြီးမှတစ်တာထမ်းเสียဖို့တစ်ဖက်တစ်ချက်ရွှေခွင်းတဲသို့ရှို့ထားရမည်ထိုတပိုးကိုလည်းတစ်တာရွှေခွင်းတဲကမနှုတ်အစဉ်ရှိစေရမည်ငါပေးသောတက်တေခံချက်ကို ထိုတစ်တာထဲမှထားရမည်အငယ်၁၉မှ 22အလျား2000ထွာ အနံ့1000ထွာရှိသောတစ်တာဖုံးကိုလည်းရွှေနှင့်လုပ်ရမည်ရွှေခေရုပင်နှစ်ပါးကိုလည်းတစ်တာဖုံးတွင်အလျားတစ်ဖက်တစ်ချက်၌ထုလုပ်ရမည်ထိုခေရုပင်နှစ်ပါးကိုတစ်တာဖုံးကိုလည်းကထုတ်၍တစ်တာဖုံးအပေါ်၌တစ်ဖက်တစ်ပါးစီလှုပ်ပြီးလျှင်ခေရုပင်နှစ်ပါးတို့သည် မျက်နှချင်းဆိုင်၍တစ်တာဖုံးကိုရှုလျက် မိမိအတောင်ကိုဖြန့်၍တစ်တာဖုံးကိုမိုးရမည်တစ်တာဖုံးကိုတစ်တာပေါ်မှာတင်ရမည်ငါပေးသောတက်တေခံချက်ကိုလည်းတစ်တာထဲမှာထားရမည်ထိုအရ၌ငါသည်တင်နှင့်တွေ့၍တက်တေခံချက်ထားသောတစ်တာဖုံးအပေါ်ခေရုဘိန်နှစ်ပါးဆက်ကြားမှာတင်နှင့်နှုတ်ဆက်သဖြင့်ဣဒရေလအမျိုးသားတို့၌ဆင့်ဆိုရသမျှတို့ကိုစီရင်မည် အငယ်23မှ30အလျားနှစ်တောင်အနန္တတောင်အမြင့်တတောင်ထွာရှိသောစပွဲကိုလည်းအကာရှသားနှင့်လှုပ်၍ရွှေစင်နှင့်မိုးမှန်ရမည်စပွဲအပေါ်နာပတ်လည်၌ကုသောရွှေတစားကို၎င်းအနံလက်တဝါရှိသော ကပန်းကို၎င်းကပန်းအပေါ်နာပတ်လည်၌ကုသောရွှေတစားကို၎င်းလှုပ်ရမည်ရွှေလေးခွင်းကိုလည်းလှုပ်၍ ခြေထောက်လေးခုအထက်စပွဲလေးတောင်၌တတ်ရမည်ထိုရွှေခွင်းတို့သည် ကပန်းပေါ်မှရှိ၍စပွဲထမ်းเสียတပိုးနေရာဖြစ်ရမည်စပွဲထမ်းเสียအကာရှသားတပိုးကိုလှုပ်၍ရွှေနှင့်မွမ်းမံရမည်စပွဲနှင့်ဆိုင်သော လင်ပန်းဇွန်းအင်ဒုံလောင်းเสียဖလားများကိုလည်းရွှေစင်နှင့်လှုပ်ရမည်ငါရှိ စပွဲပေါ်မှာရှေ့တော်မုတ်ကိုအစဉ်တင်ရမည်။31မီးခုံကိုလည်းရွှေစင်နှင့်လုပ်၍မီးခုံတိုင်အစရှိသော အလက်များ၊ခွက်များ၊ဘူးသီးများ၊ကြာပွင့်များတို့ကိုတစပ်တည်းထုရမည်။မီးခုံတိုင်တဘက်တချက် သုံးလက်စီထွက်၍အလက်ခြောက်လက် ရှိရမည်။32မီးခုံတိုင်ထဲကထွက်သော အလက်သုံးလက်တွင် တလက်တလက်၌ဘူးကြပွင့်နှင့်တကွဗန္ဒာသည်နှင့် ပုံတူသော ခွက်သုံးခွက်ရှိရမည်မိခုံတိုင်၌လည်းဘူးကြပွင့်နှင့်တကွဗန္ဒာသည်နှင့်ပုံတူသောခွက်လေးခွက်ရှိရမည်မိဂုံတိုင်တဲကထွက်သော အလက်၆လက်ရှိသည့်တိုင် အလက်၂လက်အောက်၌လည်းဘူးသည်တလုံးစီရှိရမည်ဘူးများ အလက်များတို့ကိုတကူတဆက်သည် ဖြစ်စေ၍ မိခုံတကိုယ်လုံးကို ရွှေစင်နှင့်ထုလုပ်ရမည်မိခွက်ခုနှလုံးကိုလည်းလုပ်ရမည်စပွဲကိုလင်းစေခြင်းကထိုမိခွက်ကိုထွန်းရမည်မိညက်နှင့်မိညက်ခံစရာခွက်တို့သည်လည်းရွှေစင်ဖြစ်ရမည်မိခုံနှင့်မိဂုံတစားရှိသမျှတို့ကို ရွှေစင်အခွက်30နှင့်လုပ်ရမည်တောင်ပေါ်မှာတင့်အားပြခဲ့ပြီးသောပုံနှင့်ညီလျော်စွာလှုပ်ခြင်းက သတိပြုရမည်